တကြက်ကစုတယသာနုစရနေနာပိအန္တလိခေပိပါဏိနောပဋိဌာမတိကချန္တိဘူမိယံဝိယသပ္ပထာသဗ္ဗုပတ္တဝဂျာလမယခာကြောရာတိသံဘဝါ ကနာနာနာကြမုဒ္ဒနံပရိဒန္တံဗနာမဟေဧဝမေစုတံဧကံသမယံဘဂဝါသာဝတိယံဝိဟာရတိจิตဝနေအနာထပိန္ဒိကသအာရမေ တတရာခောဘဂဝါဘိက္ခုအာမန္တေရှိဘိက္ခဝတိဗဒန္တေတိတေဘိက္ခုဘဂဝတောပัจจသောသောဘဂဝါဧတတဝောကြဘုဒ္ဓပုပ္ပံဘိက္ခဝေ ဒေဝာสุรစင်္ဂမောသမုပပုလောအဟောစီအထာခောဘိခဝေသကောဒေဝာနမိတောဒေဝေတာဝတိန်စေအမန္တေစီစကြေမာရိစာဒေဝနံသံဃာမကတနံ ဥပကြေယပယံဝါချံပိတတံဝါလောမဟံသောဝါမမေဝတသမိန်သမယေတကြကံဩလောကိယထာမမံဟိဝတကြကံဩလောကိယတံယံဘဝိစတိပယံဝါချံပိတတံဝါ လောမဟံသောဝါသောပဟိယိစတိနောจิမေတကြကံဩလောကေယထာအထပကြပတိစ္ဆဒေဝရာဇသတကြကံဩလောကေယထာပကြပတိစ္ဆဟိဝောဒေဝရာဇသတကြကံဩလောကေယတံ ယံပဝိစတိဗယံဝါခြာမိတတံဝါလောမဟံသောဝါသောပဟိယစတိနောခြေပကြပတိစ္ဆဒေဝရာဇသတကြကံဩလောကေယထာအထာဝရုဏာစာဒေဝရာဇသတကြကံဩလောကေယထာ ဝရုဏစဟိဝဒေဝရာဇစတကြကံဩလောကယတံယံဘဝိစတိဘယံဝါခြာမိတတံဝါလောမဟံသောဝါသောပဟိယိစတိနောเจဝရုဏစဒေဝရာဇစတကြကံဩလောကယထာ အထာဤသာနသာဒေဝရာဇသတကြကံဥလောကိယထာဤသာနသာဟိဝဒေဝရာဇသတကြကံဥလောကိယတံယံဘဝိစတိဘယံဝါခြာမိတတံဝါလောမဟံသောဝါသောပဟိယိစတိ ังโคปนะเบกเวสกกสาวาดิวานามิดาสะดะจักกังองโลกยะตัมปจาปฏิสาวาดิวาราจัสะดะจักกังองโลกยะตัมวรุณสาวาดิวาราจัสะดะจักกังองโลกยะตัม ဤသာနာသဝါဒေဝရာဇသတကြကံဩလောကယတံယံဘဝိစတိပယံဝါခြာမိတတံဝါလောမဟံသောဝါသောပဟိယေထာပိနောပိပဟိယေထာတံကိစ္စဟေတု စကောဟိဘိခဝေဒေဝနာမိတောအဝိတရာဂောအဝိတဒောသောအဝိတမောဟောပေရုချံပီဥဒ္ဒရာစီပလာယိတိအဟင်ကြခောဘိခဝေဧဝံဝဒာမိ စကြည်တုံမာကံဘိခဝေအရိညကတာနံဝါဒုက္ခမူလကတာနံဝါသုံညာကာရကတာနံဝါဥပိเจယပယံဝါချမ်းပိတတံဝါလောမဟံသောဝါမမေဝတသမိန်စမယေအနုစရိယထာ ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိကြာကြရဏသမ္ပန္နောသုကတောလောကဝိတုအနုတရောပုရိသဓမ္မစရတိသတ္ထာဒေဝမနုဿာနံ ဗုဒ္ဓဘဂဝါတိမမံဟိဝောဘိခဝေအနုစရတံယံဘဝိစတိဘယံဝါချံပိတတံဝါလောမဟံသောဝါသောပယိစတိနောจิမံအနုစရယထာ อัฏฐะธรรมังอนุสริยาถาสวาคาโตภะคะวะตาธัมโมสันฑิฏฐิโกอากาลิโกเอหิปัสสิโกอปาเนยิโกปัจจตังเวทิตัพโพวิญญูหิติ ဓမ္မံဟိဝောဘိက္ခဝေအနုစရတံယံဘဝိစတိဘယံဝါခြာမိတတံဝါလောမဟံသောဝါသောပဟိယိစတိ နောจิဓမ္မံအနုစရိယထာအထသံဃံအနုစရိယထာ สุปฏิปันโนภะคะวะโตสาวกสังโฆဥဇုပฏิပန္နောဘဂဝတောသာဝကသံဃောညာယပฏิပန္နောဘဂဝတောသာဝကသံဃောသာမိจิตပฏิပန္နောဘဂဝတောသာဝကသံဃော Ya daun cadari purisa ni, Ada purisa bugala, Isa bhagavato sāvaka sangho Ahuneyo pahuneyo dekiniyo anjali karaniyo အနုတ္တရံပုညေခိတံလောကသာတိသံဃံဟိဝဘိခဝေအနုစရတံယံဘဝိစတိဘယံဝါခြံပိတတံဝါလောမဟံသောဝါသောပဟိယိစတိ တံကိစ္စဟေတုတထာဂတောဟိဘိခဝေအရဟံသမ္မာသမ္ဗုဒ္ဓောဝိတရာဂောဝိတဒောသောဝိတမောဟောအဘိရုအချံဘိအနုစရာအနုတရာတိအနုတရာစီအပလိုက်တိ ဣဒံမာဝောကြဘဂဝါဣဒံဝတ္တဝါနာစုကတောအထပရံဣတာဒဝောကြသတ္ထာအရိညေဒုက္ခမူလေဝါစုံညာဂရေဝဘိခဝောအနုစရိယာထသံဗုဒ္ဓံဗယံတုံမာကာနောစီယာ နောတိဗုဒ္ဓံစရိယာထလောကจิตထံနရသဗံအထဓမ္မံစရိယာထနေယာနိကံသုတေစီတံနောတိဓမ္မံစရိယာထနေယာနိကံသုတေစီတံ ထသံဃံစရိယထပုညခိတံအနုတရံဧဝံဗုဒ္ဓံစရန္တာနံဓမ္မံသံဃံကြဘိခဝဘယံဝါခြံပိတတံဝါလောမဟံသောနဟစ္စတိ 的这个树的那地的。